အခန်းကြီး19အငယ်1မှ6ဣဒေလအမျိုးသားတို့သည်အေဂုတုပြည်မှထွက်သွားသောနောက်တတိယလတရက်နေ့၌တိနာတောသို့ရောက်ကြ၏ရေဖိဒိရက်ကထွက်သွားပြီးမှတိနာတောသို့ရောက်၍ထိုတော၌တောင်ရှိမှတတ်ချကြ၏မောရှိသည်ဘုရားသခင်ထံတော်သို့တက်သွားလျင်ဒါဝရဘုရားသည်တောင်ပေါ်ကခေါ်တော်မူ၍တင်သည်ယာကုအမျိုးဣဒေလ သားတို့အားပြန်ပြောရသော အမိန့်တော်ဟူမူကား၊ငါသည်အဲဂုတ္တုလူတို့၌ပြုသောအကြောင်း၊သင်တို့ကိုရွှေလင်းတတောင်ဖြင့်ထမ်း၍ကိုယ်ဘို့သိမ်းယူသောအကြောင်းကိုသင်တို့သည်သိမြင်ရကြပြီ။ထိုကြောင့်ယခုတွင်သင်တို့သည်ငါ့စကားကိုအမှန်နားထောင်၍ငါ့ပဋိညာဉ်ကိုစောင့်ရှောက်လျှင်၊အခြားသော လူမျိုးတကာတို့ထက်သင်တို့သည်ငါပိုင်ထိုက်သောဘဏ္ဍာတော်ဖြစ်ရကြလိမ့်မည် မြေကြီးရှိသည်များသည်ငါ၏ဥစ္စာဖြစ်၏တင်တို့သည်လည်းမင်းစည်းစိမ်ရှိသောယေပရောဟိတ်မျိုးတန်ရှင်းသောလူမျိုးဖြစ်ရကြလိမ့်မည်ဟုသောအမိန်တော်ကိုဣတရေလမျိုးသားတို့အားဆင့်ဆိုလော့ဟု မိန်တော်မူ၏အငယ်ခုနှစ်မှကို မောရှိသည်ပြန်လာ၍လူတို့တွင်အသက်ကြီးသူတို့ကို ခေါ်ပြီးလင်ဒါဝရဖျားမှားထားတော်မူသောစကားအလုံးစုံတို့ကို ပြန်ပြောလေ၏ လူအပေါင်းတို့ကလည်းသာရဖျားမိန်တော်မူသမျှတို့ကို ကျွန်ုပ်တို့သည်ပြုပါမည်ဟုတညီတညွတ်တီးပြန်ပြောကြ၏မောရှိသည်လည်းသူတို့စကားကို သာရဖျားအားပြန်လျှောက်လေ၏ဟာရဖျားကလည်းကြည့်ရှုလောတင်းနှင့်ငါပြောသောအခါလူများတို့သည်ကြား၍အစဉ်အမြဲတင့်ကိုယုံမိအကြောင်းမိုးတိမ်တိုက်၌တင့်စီတို့ငါလာမည်ဟု မောရှိအားမိန်တော်မူ၏ မောရှေသည်လည်းထာဝရဘုရား၏စကားတော်ကို လူများတို့အားပြန်ပြောလေ၏အငယ်တဆယ်မှဆငါထာဝရဘုရားကလည်းလူတို့ရှိရာသို့သွား၍ယနေ့နေ့နက်ဖြန်၌သူတို့ကိုတန်ရှင်းစေလောသူတို့အဝတ်ကိုလျှော်စေ၍သုံးရမြောက်သောနေ့၌အသင့်ရှိနေစေလောအကြောင်းမူကားသုံးရမြောက်သောနေ့၌သာရဖျားသည် လူအပေါင်းတို့ရှိတိနာတောင်ပေါ်သို့ ဆင်းသက်တော်မူမည်လူတို့မကြော်ရသော အစည်းအကာတို့ကို တောင်ပတ်လည်၌စီရင်၍သင်တို့သည်တောင်ပေါ်သို့မတက်တောင်ချေရင်းကိုမထိရအောင်တတိပြုကြဟု ပြောလော တောင်ကိုထိမိသောသူမည်သည်ကဧကံမှန်အသေးခံစေထိုသူကိုလက်နှင့်မထိရ အကယ်စင်စစ်ကြောက်ခဲနှင့်ပြည့်ရမည်သို့မဟုတ်လှန်နှင့်ထိုးရမည် လူဖြစ်စေ တိရစ္ဆာန်ဖြစ်စေ အသက်မရှင်ရတပိုးသည်ကြာကြာမြည်သောအခါလူများတို့သည်တောင်သို့လာရကြမည်ဟု မောရှေအားမိန်တော်မူ၏မောရှေသည်တောင်ပေါ်မှ လူတို့ရှိရာသို့ဆင်းသက်၍သူတို့ကိုတန့်ရှင်းစေ၏သူတို့သည်မိမိအဝတ်များကိုလျှော်ကြ၏မောရှေကလည်းသုံးရမြောက်သောနေ့၌အသင့်ရှိစေကြလော့မယားကိုမချင်းကြနှင့်ဟု လူတို့အားဆိုလေ၏အငယ်16မှ25သုံးရမြောက်သောနေ့နံတဲ့အချိန်၌တောင်ပေါ်မှမိုးချုံခြင်းလျှက်ပြက်ခြင်းနှင့်တကားမိုးတိမ်တိုက် လွှမ်းမိုး၍ကြီးသောအတန်နှင့်တဘိုးမြည်သည်ဖြင့်တတ်၌ရှိသော လူအပေါင်းတို့သည်တုန်လှုပ်ကြ၏မောရှိသည်လည်းဖျားသခင်နှင့်တွေ့စေခြင်းကလူများတို့ကိုတတ်သေးကဆောင်ခဲ့သည်ဖြင့် သူတို့သည်တောင်ချေရင်းအောက်၌ရပ်နေကြ၏သာရဖျားသည်မိဖြင့်လွှမ်းလျက်တိနာတောင်ပေါ်သို့ဆင်းသက်တော်မူသောကြောင့်တတောင်လုံးမိကိုထွက်လေ၏မိကိုသည်လည်းမိဖို့ဤမိကိုကဲ့သို့တက်၍တတောင်လုံးပြင်းစွာလှုပ်လေ၏တဘိုးမြည်တမ်းသည်ကြာကြာမြည်လျက်အတန်တိုး၍ကြီးသောအခါမောရှိသည်ခေါ်၍ဘုရားသခင်သည်စကားတန်နှင့် ထူးတော်မူ၏ဒါဝရဘုရားသည်လည်းတိနာတောင်ထိပ်ပေါ်သို့ဆင်းသက်၍မောရှေကို တောင်ထိပ်ပေါ်သို့ခေါ်တော်မူလျင်မောရှေသည်တက်လေ၏ဒါဝရဘုရားကလည်းလူတို့သည် ကြည့်ရှုခြင်းဟာဒါဝရဘုရားထံသို့ကြော်ဝင်၍အများတို့သည်တေကြလိမ့်မည်ဟုစိုးရင်เสียရှိသောကြောင့်ဆင်း၍တတိပေးလော့ဒါဝရဘုရားထံသို့ ချင်းကပ်သောယေပရောဟိတ်တို့သည်လည်း ကိုကိုကိုတန့်ရှင်းစေရမည်သို့မဟုတ်ဒါရဖျားသည်ဒဏ်ခတ်တော်မူမည်ဟု မောရှိအားမိန်တော်မူ၏မောရှိကလည်းလူတို့သည်တိနာတောင်သို့မတက်နိုင်ကြပါ အကြောင်းမူကားမကြော်ရသောအစည်းကာတို့ကိုတောင်ပတ်လည်၌စီရင်၍တန်ရှင်းစေလောဟုမှာထားတော်မူပြီးဟု ထာဝရဘုရားအားပြန်လျှောက်လေ၏ထာဝရဘုရားကလည်းဆင်းတော်လော င်နှင့်အာရုံသာလင်တက်ရမည်ယေဘရဟိများလူများတို့သည်သာရဖျားထံသို့တက်ခြင်းငှာမကြော်မူမင်းစေနှင့်သို့မဟုတ် သူတို့ကိုဒဏ်ခတ်တော်မူမည်ဟု မိန်တော်မူ၏မောရှေသည်လည်းလူများတို့ရှိရာသို့ဆင်း၍ကြားပြောလေ၏